အဲ့တော့ဒီပဏာကပါဠိတော်ကတော့ဒီလောက်ပါပဲဒီလောက်ဟောတာရဲ့ဟာမပေါ်လွင်သေးဘူးအထူးသဖြင့်တရားနဲ့မရင်းသေးဘူးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ပို့ပြီးတော့မပေါ်လွင်ဘူးတော့မပေါ်လွင်တဲ့အခြေအနေတွေကိုအထက်ကရာဆရာကညွန်ညင်ပြီးတော့ပေါ့လေလောကီဥပမာလေးတွေနဲ့ဆောက်ကြရတယ်မှာဖွင့်ဆိုထားပါလေသမဏကောင်းပါလောကီဥပမာကတော့စိတ်ကြီးဥပမာနဲ့ တင်ကြတာတကြီးဆိုတော့အများအချင်းတော့တကြီးအကြောင်းတော့နားလည်ကြပါလေကိုကတကြီးသမားမဟုတ်ပြီနဲ့လို့သတိထားပြီးတော့လူလာတတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီနားလည်ပါလားအဲ့ဒီအများနားလည်ဥပမာပေါ့ဒီချက်မှာတော့ပါဠိတော်တက်တဲ့ကတော့တဲ့မပေါ်လွင်လာဘူးတဲ့မပေါ်လွင်လာတော့ဒီအနေဒိဋ္ဌိပေါ်လွင်ထင်ရှားအောင်လို့

မယုဓမ္မဘီဇံတရစ္ဆူမျိုးကိုတရစ္ဆူရှိကိုရောပိတဝါစိုက်ပြိုး၍သမန္တာအကျိုးထားတဲ့တရစ္ဆူရဲ့ပဝိဇ္ဇနဲ့မရိယာရံဆံကိုဗန္ဓိတဝါခိုက်၍ကာလာနုကာလာယံဖာယံခာကုရကအာတိစိတဝါယူသုံးလောင်း၍ကာလာနုကာလာယံဖာယံခာ မူလာနည်းအမြင့်တို့ကိုတောတဲ့တော်ဟာတရင်ပေါက်ပြသပြီးတော့ဆိုဖတ်ရကာလာနုကာလာယယံပါယံကမကရကဇာလံအဲ့ဒီပေါက်လာတဲ့အပင်လေးပေါ်မှာဆိုင်းနေတဲ့သူ့ကူအကျဉ်းဟိုလုံစိတ်တော်ဟာနှုတ်ရတုတ်တင်ရအာမတိအပင်ကိုပရိသက်ကံတော့ပရိသက်ကံတော့စိုက်ကျိုးတော့

တရားရှိရှိလေးသူမချစ်သူတရားကိုရင်ခွဲလို့အဲအဲ့လိုတရားမျိုးပေါ့တရားရှိရှိလေးမြေကြီးမှာစားပြီးတော့ပြိုးလိုက်တယ်တဲ့ဒါတစ်ချက်နော်ပြိုးလိုက်ပြီပြီးတော့ပြိုးပြီးတော့ဒီတိုင်းပြစ်ထားရမလားဆိုတော့ပြိုးလာပြိုးပြီးတော့ဒီတိုင်းပြစ်ထားလို့ဆိုရင်ဒီပေါ်မှာอืมငွားတွေဘာတွေလည်းဆက်သွားမှာပေါ့မဟုတ်သေးဘူး ရေကြည့်ပါရရမယ်ရေဥရုပါရရမယ်ညီလေးညီကြီးတဲ့ပြုတ်ထားရုံနဲ့ညီကြီးကထောက်နေလို့ရှိရင်တော့ဘယ်တရားအညောက်ပေါက်လာနိုင်ပါမလဲဘယ်ပေါက်နိုင်ဘူးပြီးတော့အစိုးရရအောင်ဆိုပြီးတော့လိုလိုပေါ့လေညီလေးချမ်းပြရတယ်ညီလေးသုတ်ပြရတယ်ညီလေးတက်ပြရတယ်ကာလာနုကာလာဥဒကအာတိစိတ်တဝါတဲ့ညာခါရာခါပေါ့လေလိုလိုညီလေးနဲ့သုတ်ချမ်းပြပါတဲ့အဲ့တော့ညီကြီးရဲ့မှာပြုတ်ထားတယ်ကောနော် သေဆိုပြီးအစီလေးဟာရှိဥစွာမြေတရရေလေးနဲ့ဆုံးပြန်လိုက်တဲ့အခါကျတော့မြေတရပြီးတော့ဟောအစီလေးပွားမြေတလည်းရပြီမြေတကလည်းရသွားပြီအစီလေးပွားပြီးတော့ထဲထဲကအမြောက်လေးပေါ့လေအချိန်တန်ကျတော့ထွက်လာတယ်အချိန်တန်ကျတော့ထွက်လာပြီထွက်လာတဲ့အခါမှာလည်းပဲသူ့လိုက်ပေါ့ဆန်ဒီပါရီကလည်းပိုးပြီးတော့ပြီးသက်ရပြီအမြောက်လေးအမြောက်လေးကနေပြီးတော့တဖြည်းဖြည်းတနည်းတဲ့တနည်းပေါ့လေအတက်ကလေးလေး အရွက်ကလေးတွေပါလေပေါ့အညီကလေးကလည်းတွေ့ပြီပေါ့ညီကလေးတွေ့ပြီဆက်ကလေးတွေရွက်ကလေးတွေဒါလေးတွေဖြစ်လာပြီတတိယကြီးပွားကြီးထွားလာပြီကာလာနုကာလာတဲ့မူလာနုတောတိတဝါတဲ့အဲ့လိုကြီးထွားလာပြီဆိုလို့ရှိရင်အမြင့်သွားတာအောင်ပေါ့အမြင့်သွားကောင်းအောင်ညီချက်နေလို့ရှိရင်တဲ့ညီလေးဖွပြီးလိုက်ပါတဲ့ပြင်းလေးပါလေးနဲ့ပေါ့ဒီသူ့ဖွပြီးလိုက်ပါ သူ့ဆွာပြီးလို့သူ့ဆွာပြီးလိုက်တော့ငကူကနီးကပ်နေတော့အမြင့်ကသွားလို့မကောင်းဘူးအမြင့်မကုန်းဘူးဆိုလို့ရှိရင်ဒီအပင်ဟာညီကြီးပေါ်အကုတ်မကောင်းတော့ဒီဒီပါဒီတိုက်လိုက်တဲ့အခါမျိုးမှာပြိုးလဲသွားနိုင်နော်တခုနဲ့တခုခြိပါလိုက်လို့ရှိရင်လည်းပဲပြုတ်ထွက်သွားနိုင်နော်ပြီးတော့မြစ်အမြစ်အသွားကောင်းပြီးတော့ညီကြီးမှာကောင်းကောင်းတွယ်မိအောင်လို့ရန်ခါရန်ခါတဲ့အဲဒီအနိအနိပါ မြေလေးကိုဆွပေးပါတဲ့ပြင်းလေးပါလိမ့်အဲ့ဒါတစ်ပိုင်းနော်နောက်ပြီးတော့မြေလေးတွေဆွပြီးတော့တကြီးကြီးလေးအမြင့်တွေလည်းကောင်းလာပြီအတက်ကလေးတွေအထက်ကလေးတွေအရွယ်ကလေးတွေကလည်းတော်တော်လေးဝေဆဆဖြစ်လာပြီအဲ့ဒီအခါမျိုးမှာပို့ဆိုတာလာရတယ်ပို့ကောင်ကြီးဆိုတာဒီလိုပဲအစ်တင်ကြီးကြတာတဲ့ပို့ကောင်လေးကြီးကြပြီဆိုလို့ရှိရင်တော့ပို့ကောင်လေးကြီးထိုက်စားပြရမယ်အခုခေတ်ဆိုလို့ရှိရင်တော့စိုက်ကြီးတွေကပုဒ်တဆီတွေပါလိမ့် လောက်ရတာဆန်းရတာဗောဒီဘုရားရှင်ကိုအသုံးပြုရတာဗောကျန်ကန်ထဲမှာတော့ဓမ္မဘုရားရှင်အသုံးပြုဖို့တော့မပါဘူးဓမ္မကာလလူကာလပဋိဒါပါဏတိခါရတဝါလို့ဒီလိုပြထားပါတယ်ရခါရခါတဲ့အဲ့ဒီအပင်လေးပေါ်မှာပိုးကောင်လေးကြီးဖြစ်စည်းရတဲ့ပိုးကောင်လေးကြီးကြာလာပြီဆိုလို့ရှိရင်တဲ့အဲ့ဒါကြီးဖယ်ရှားပေးပါတဲ့ဒါတော့ပဲပြပါတယ်ဒီတိုင်းရင်တမဘောလိဒါတော့ကကြီးသမားဆိုတာလုတ်ခင်လဲလုံးမှာပေါ့အခုခအခုခေတ်ဆိုလို့ရှိရင်တော့ ခုတော့ဒီဒီပါလိဆိုင်လည်းဖြတ်မှာပေါ့လားလွတ်လွတ်ရမှာလွတ်လွတ်လွတ်ရမှာအဲ့တော့ကိုယ်လေးပါလိကြတော့အတင်းအတင်းကအနောက်တည်းကျင်းပြီးတော့တော်တော်လေးထော်တော်ကြင်ကြီးဖြစ်လာပြီအဲ့ဒီအခါမျိုးမှာတင့်ကူဆိုတဲ့အကောင်မျိုးတွေကအိမ်ဖွဲ့တော့ဗျသူတို့ကမိညာရှိမှအိမ်ဖွဲ့လို့ဖြစ်တာကိုအင်းသာဝုဒီမှာလည်းပဲဒီလိုပဲအိမ်ဖွဲ့တာပဲဒီဒီကူအိမ်တွေလောက်တာပဲစစ်တင်တွေမှာလည်းပဲဒီလိုပဲအိမ်ဖွဲ့တာပဲလောက်တာပဲ အဲ့ဒီအပင်လေးတွေမှလည်းပဲသူ့အလိုက်ပဲလာပြည့်သမားအိမ်ဖွဲ့တယ်သူ့ဝင်လုပ်တယ်သူ့ဝင်လုပ်လို့ကျင်ပြီးအမေးလေးတွေနဲ့ဆိုင်လာလို့ကျင်အပင်ကသိပြီးတော့အားကမကောင်းသေးဘူးအာယူနေတော့အချိန်ခါလေးမှာသူ့အမေးလေးတွေနဲ့ဆိုင်ထားတော့အပင်ကလွတ်လွတ်လပ်လပ်ဖွင့်ပြလို့မရှိလာဘူးအဲ့ဒီလိုအမြင်လေးတွေနဲ့ပြင်းပြင်းလေးတွေနဲ့သင်စစ်ပင်ဆိုင်ထားလို့ရှိရင်တဲ့ရန်ခါရန်ခါအဲ့ဒီပြင်းကူပြင်းလေးတွေကိုလည်းပဲ ဆုတ်ပေးပါတဲ့ဆုတ်ပေးပါတဲ့အဲ့ဒီလိုလှုပ်လို့ရှိရင်ဒါဒီပြည့်လွန်ဟာတကြီးကြီးကြီးထွားလာရတာတော့ကြီးထွားလာတာဒါတေးကြတယ်အဲ့ဒီအပိုင်းလေးကိုခွင့်ပြောရတာဘာဖြစ်လို့လဲဆိုတော့အခုနိုင်ဆိုပြီးတော့ပြရမယ်ဆက်ပြီးပို့ပြီးတော့ပေါ်လို့သင်စားသင်စားကြည့်တယ်နော်အခါဒရာဆရာတော်မှာဆက်ပြီးတော့ဖွင့်ထားတယ်တတ္တယပုရိတတမရုဓမ္မဒီဇရောပနာဝိယဝိပဿနာသမာဓိတိတတ်တာပါတဲ့ ခုနသောသောပိုင်းကအစီတယ်များဖြင့်ထောင်ကြတဲ့ဥပမာကိုထင်လင်းအောင်ပြောဆိုဥအံသတ္တပုရိသတ္တသောဒီရပင်စိုက်သောစက်ကြီးယောက်ျားဤစက်ကြီးသမားဤမရုဓမ္မသုသရောပနာဝိယတယုတ်သူရှိကို

ဗုဒ္ဓသာသနာကိုတက်ဝင်ယုံကြည်နေတဲ့ပုဂ္ဂိုလ်များပြီးပြီပေါ့သာသနာတော်ကြီးနဲ့ကြုံတိုက်ခိုက်မှာသာသနာနဲ့သိကြွားကြုံလက်ကြီးနိုင်ရဲ့အတွက်အခုသာသနာ့ရေးတာရောက်ရှိပြီးတော့ဝိပဿနာတမာသိရှိစပြီးတော့ပြောတာပေါ့စပြောတာဝိပဿနာတရားတွေအာထုမှုညာယောဂီဖြစ်တဲ့ဝင်လာတယ်ဆိုရင်ပဲခုနအဲသေပင်စိုက်တဲ့စိုက်ကြီးသမားလိုပေါ့

မျိုးလေကျိုးလိုက်တာဥပဒနာသမာဓိတော့ဖြစ်သေးဘူးဒါပြေဝနာကျိုးထားလိုက်တာခုနတေချိုစီလေးညီကြီးတဲ့ဆဲပြီးတော့ပြုတ်လိုက်တာဒီကဆက်ပြုတ်လိုက်တာဆက်ပြုတ်လိုက်တော့ဘယ်အပင်တော့ပြေအောင်မလဲအပင်မဖြစ်သေးဘူးဆိုတော့ဘယ်ပြခုတာပွင့်တာဒီပြီးတာတွေပဲပြေအောင်လဲအခုပွင့်အပြီးတွေမရှိဘူးဆိုလို့ရှိရင်တော့ဘယ်စားရအောင်မလဲအဲ့တော့အခုစပြီးတော့ဝေဒနာသမာဓိကြီးအထုံးမယ်လို့ ဟန်ပြင်လိုက်တာဥပဒနာရောပြီးအင်းခိုင်းတာအင်းခိုင်းလိုက်တာဥပဒနာယောဂီအဖြစ်နဲ့ရောက်လာကြတာအကျေသမားပဲဥပဒနာတမာတိတိမျိုးစိတ်ချပုံမှာမဟုတ်ဘူးရောက်လာတဲ့ပုဂ္ဂိုလ်ပဲဒီတော့နောက်တစ်ပိုင်းကမရိယာဗန္ဒနာဝိယသီလနဲ့အလုက္ကဏနာနဲ့ဒါကြီးကြီးဆရာတော်ဘုရားကြီးကသွားရောက်ပြီးတော့ဗလိဆရာတော်ဘုရားကြီးခံက တရဏဂုံသုံးပါးနဲ့လည်းဘဝသီလစေပါတိလာကမှာဆောက်ပြီးလိုက်သီလေနအဲသီလေနအနုကဏနာသီလဖြင့်ကြီးမြောက်ထောက်ပြီးခြင်းဟာဘာနဲ့တူတယ်လဲဆိုတော့မိရတာဗန္ဒနာဝိယတဲ့ခုနပြိုးလိုက်တဲ့ဒီကြီးတဲ့ချပြီးတော့စိုက်ပြိုးလိုက်တဲ့အဲပတ်ဝန်းကျင်မှာဘောဒီခြံခတ်လိုက်ခြံလုံးမပြင်းရခြင်းမှာကိုခြံမလုံးပဲပြင်းရခြင်းနေ သူလိုက်ယူလိုက်တာကကဝိပဿနာယောဂီအနေနဲ့ဝင်လာတဲ့ကကစိတ်ကြီးသမားဟာရှိဥစွာပါဝိပဿနာသမာဓိကြီးမျိုးချလိုက်ပြီဝိပဿနာသမာဓိကြီးကဖြစ်တော်ဖြစ်တယ်မျိုးရချလိုက်ချလိုက်အဲ့ဒီမျိုးချထားတဲ့ဝိပဿနာသမာဓိကြီးဘေးရန်အနောက်ဆက်ပြီးကျင်းဖို့ရာခြံပြီးထားလိုက်တယ်ဒီလဆောက်ကြည့်လိုက်တယ်တောက်တူတောင်းလိုက်တဲ့ဒီလမပြတ်ပြည့်စင်ကြယ်အောင်ပေါ့ဒီမှာထိမ့်ထိမ့်ဆောက်ဆောက်သံမူမှာတောင်းကျင်တယ် ကိုမှုမှရှောင်ကျင်တယ်ကိုပိုင်တဲ့ကာမဂုဏ်ကိစ္စနေတမှုမှရှောင်ကျင်ထားတာပေါ့နိမတ်တဲ့အကျင့်တွေပေါ့ဗြဟ္မစရိယအကျင့်တွေကျင့်နေတာလိညာပြောမှုကရှောင်ကျင်တယ်မှန်တာပြောတယ်ကိုတွေ့ပုံလေးလည်းပဲတွေ့ထားတဲ့အတိုင်းပေါ့လေဒီမှာအာထုပ်ပုံလေးလည်းမမှန်ကန်ကန်ရှင်းပြတယ်အာထုပ်လို့တွေ့ပုံလေးလည်းပဲမမှန်ကန်ကန်ရှင်းပြလူရင်သာလုံးမဲ့အပေါ်မရှိဘူးမမှန်ကန်ကန် မမကန်ပြောနေတာကမုတဝါဒသိက္ခာဘုအင်းကြီးစောက်ကြောက်နေတာပေါ့ဒါခြံခတ်နေတာပေါ့ကိုကအာထုတ်တာကနည်းနည်းတွေ့တာကနည်းနည်းအများကြီးအာထုတ်တယ်မတနေ့ဆိုလို့ရှိရင်တော့အာထုတ်တာလေးက9နာရီ10နာရီလောက်ကိုကအာထုတ်ပြောလိုက်တာကအများကြီးဆက်ပြောထားတာအဲလိုလိုမမှန်ဘူးလားဆံမလုံးဘူးဆံပြက်သွားပြီဆံပြက်သွားပြီဆိုလို့ရှိရင်ကအဲပြုတ်ထားတဲ့အပင်လေးတော့ဒီရင်နွားတို့ဘာတို့ကတော့နင်းချေဘူးလားသူကြားနေတာပဲပြည့်စည်ဘူးလားသူကြားနေတာပဲ ဒီပေါ်မှာလူချက်တန်းသွားမယ်ပြည့်စုံတာတရားနေပြီဝိပဿနာတမာတိသူအမြောက်ပေါက်ပေါက်လာဘူးမရှိတော့ဘူးအမြောက်မပေါက်ဘူးဆိုလို့ရှိရင်အထက်လက်ဝေသာသာနဲ့ဘယ်တက်တယ်တိုက်နေတော့မလဲအဲ့ဒီအစားပြီးတော့ပြည့်စုံသွားပြီပြီးတော့မှန်မှန်ကန်ကန်ပေါ့လေအားထုတ်လို့ရှိရင်ဘယ်ဘယ်နှနာကြီးကြာတယ်ဘယ်ပုံပဲနည်းအားထုတ်တယ်တွေ့တာကဘာတွေ့တယ်ပေါ့လေအားထုတ်ပုံတွေရောအချိန်မှန်မှန်အချိန်မှန်မှန်တွေ့ပုံတွေလည်းပဲဒီမှာမှန်မှန်ကန်ကန်မပြတ်ကြဘူး ပြောကြတာပြောကြတာမုဒ္ဒဝရတိတ်္ခာဘုဒ္ဓကဖိဖိဆောက်ဆောက်နေတာပဲခြံလေးလုံးနေတာသုဘတနာမျိုးစိဘေးရကျင်းအောင်ဆိုပြီးတော့ခြံလုံးလုံးခတ်နေတာဒီတော့လည်းပဲဒီအခြားတိတ်္ခာဘုဒ္ဓလည်းရှိသေးတာပါလို့ဒီတည်းတောက်စားခြင်းမှာရှောင်းခြင်းနဲ့ဒါတော့ဘယ်နည်းမှမရှိပါဘူး။ဟောနိလပညာကစားခြင်းမှာရှောင်းခြင်းနဲ့ဆိုတာဒါတော့ရှောင်းခြင်းရမှာပဲ။ ထားလို့ရှိရင်တော့ဒါအကျော်ရမကတောက်နိုင်ပါလေထားလွန်လို့ခုနအတိုင်းရောဂါလိုပါလို့ဖြစ်တဲ့အခြေအနေရှိနေတဲ့တော့အတိုင်းရောဂါရှိနေလို့ဖြစ်နေတယ်ဆိုလို့ရှိရင်အသုမလူတို့ဘာလို့ဖုံးပြနိုင်လဲဒါခါရနဲ့ပဲယောဂဖြစ်မှာဆိုလို့ဝိကလဘောဓနာတိတ်တာဘုရားကိုဖြစ်တဲ့အနေနဲ့ဘောလို့ဒီကုမုလီစားလိုက်ဘာလို့စားလိုက်ညာလိုက်စားလိုက်ကြောင်းလို့ဘောလိကြီးတောက်လိုက်ဘောလိကော်ဖီလေးကျော်တောက်လိုက်သွားပြီးတယ်မှာဝိကလဘောဓနာတိတ်တာဘုရားချံပြည့်သွားကြပြီခန္ဓာဘက်ကပြည့်သွားကြပြီ သံမလုံးတော့ကနာဥပဒနာသမာဓိကြီးမျိုးစေ့ဟာဘိညာဉ်ရောက်ပြီပေါ့ဒီကဖြတ်သွားလို့ရှိရင်ခေမှာပေါ့ရောက်တော့မဆက်တော့ဘူးဒါကုသလဘောဇနာသိတာကိုပြည့်သွားပြီဒီတော့တပြင်းအပြောပန်းနဲ့ပတ်သက်တာတွေဟောလေဒါတွေပေါ့ဒါရလည်းရှိမှမထင်ပါဘူးအလားပါပြုပြီးနဲ့ပတ်သက်တာတွေဒါရတော့မနည်းနဲ့မရှိမရှိနိုင်ပါဘူးဥစ္စာဒေနမဟာဒေနဒါတွေလည်းပဲနှကင်းပါလိမ့် အဲ့တော့လူငယ်တွေအနေနဲ့ဆိုလို့ရှိရင်ပဏာတိပါဒကသဘောလေးတွေဘွယ်စိတ်လေးတွေရှင်နေပါလေပေါ့လာပြီးတော့နားပြီဆိုလို့ရှိရင်တော့ကိုကလက်ညှိုးချင်းချင်းကလေးကလေးကြီးဆိုတော့ဖတ်ခိုက်ချလိုက်တာပဏာတိပါဒသွားပြီဒီမှာခန္ဓာကုပြည့်သွားပြီအဲ့ဒါတွေရှိတယ်အရိဏဒါနအရိဏဒါနဆိုတာလည်းပဲတချို့ယောဂီတွေလည်းပဲအဆောင်ယောဂီတွေလည်းပဲရှိတာဟုတ်တယ်ယောဂီတွေလိုဘာလိုလိုနဲ့ဝင်ပြီးတော့အလေးတုတ်တာတွေလည်းရှိတယ်အခုနိုင်ငံခြားသားတိုင်းမှာအဲယောဂီတငယ်လေးတယောက်ပေါ်လို့ ဆိုတော့ဒီစုတွေများများပြောက်သွားတယ်ခေါ်တယ်အခုအဲပြောက်လိုက်ကြပါတယ်ဘုန်းကြီးတို့အမျိုးသမီးယောဂီလည်းပဲဒီမှာဒေါကြဖဏပြောက်ပြန်ဒေါကြကိုပြောက်ပြန်ဘာပြောက်ပြန်ညာပြောက်ပြန်နေတယ်ပေါ့ဒီမှာခဏခဏပြောက်ပြောက်နေတယ်အပြင်ကလာတဲ့လာတဲ့ပုဂ္ဂိုလ်တွေကလည်းပဲယောဂီရောက်ထောက်ပြီးတော့ယူရည်လည်းရှိနေရှိမှာပေါ့အဲတခါတခါလည်းပဲယောဂီတွေကလည်းပဲဟိုတုံ့ပြန်တာတွေရှိတယ်ဒီမှာအရင်ကသိက္ခာကိုပြက်သွားပြီးတော့ဆံမလုံးဘူးပေါ့ဒါကြီးရှိတတ်တယ် လက်တော့ခြေတော့ငကူကမနေရမထိုင်တဲ့ပုဂ္ဂိုလ်တွေဆိုဒါတွေဖြစ်တတ်တယ်။အဲဆံပြက်သွားတာခတ်ထားတဲ့ဆံတွေပြက်သွားတာအဲဒါကနဘုဒ္ဓဝါဒဘောလို့အာထုတ်တဲ့အစိမ်းအာထုတ်တဲ့နာယူအာထုတ်ပုံတွေ့ပုံလေးတွေပေါ့လေဒါတွေအတိအကျပြောရမှာပြောမယ်ကအဲကမ္မထဆရာအသင်ကြည့်အောင်ဘေးကအသင်ကြည့်အောင်ဘောလို့ဒီမှာပုံပုံမူမူပေါ့အာထုတ်တဲ့ခြင်းကနည်းနည်းကိုယ်ကသာသာထိုးလို့ပြောလိုက်တာတွေ့တာလေးကနည်းနည်းကိုယ်ကသာသာထိုးလို့ပြောလိုက်တာသွားပြီးအဲဒါမှဘုဒ္ဓဝါဒမမကံကမရှိတော့ဘူး ခြံနေပြတ်သွားပြီတဲ့ခြံပြတ်သွားပြီခြံပြတ်သွားတော့ခဏဝိပဿနာယောဂီအနေနဲ့ဝင်လာပြီးတော့ဝိပဿနာမျိုးစိတ်စိတ်ပြုတ်ထားတာချထားတာပေါ့ဒီမှာအဲ့ဒါစပြီးတော့ဘယ်အနှောက်သက်တော့မလဲခုနခြံပြတ်ပြီဆိုလို့ရှိရင်နဝတွေဒီပင်တတ္တဝါတွေဝင်ပြီးတော့ဒီမှာနင်းခြေသွားမှာပေါ့လူဖြတ်တန်းသွားလို့ရှိရင်လူကနင်းခြေသွားနင်းခြေသွားတော့ဘယ်အနှောက်သက်တော့မလဲစိတ်ပြုတ်တာတွေကလည်းဖြစ်မှာပေါ့ အညောင်းမထွက်ဘူးအဲ့တော့အညောင်းထွက်အောင်မလုပ်ရဘူးဆံလုံးရဆံလုံးရမရိယာကဗန္ဒနာဥစ္စာတိလေးနာအနုကနနာဆိုတာတောက်တိတောက်နေတဲ့ဒီလဆိုသူ့ရောက်ထောက်ပံ့ခြင်းဟာအထောက်ကူယူရခြင်းဟာဒီလတွေပြည့်စုံအောင်အဲမကြိုးမပေါ်မပြောင်းမကြရအောင်ဖိဖိတောက်တောက်ခြင်းဟာခြံခတ်တာနဲ့တူတယ်တဲ့ခြံလုံးလုံးလဲလဲခတ်တာနဲ့တူတယ်ခြံခတ်ရတယ်လာရေးကြည့်ဒါပထမဆုံးအဲတော့ခြံခတ်တာရုံနဲ့ပြည့်စုံမလားဆိုတော့မပြည့်စုံသေးဘူး ဥဒကဒေသနာဝိယသုတေနာအနုတနနာတဲ့သုတေနာလိုအပ်တယ်လို့ဘုရားဒေသနာကြားလာခြင်းဖြင့်အနုတနနာသူ့ရောက်ထောက်ပါခြင်းသည်ဥဒကဒေသနာဝိယယံခာယံခာရေသွန်းချမ်းပေးရင်ရေလုံးပေးရင်လည်းဒီဒီလေးချမ်းပေးရတာရေချမ်းဆိုတာလည်းပဲအဲကြော့ခမ်းလို့လည်းမရဘူးဘုံဘောလောဘောလေးအများကြီးလောင်းချမ်းလို့လည်းမဖြစ်ဘူးအလောတော်လေးလောင်းရတာ ဘယ်နဲ့စိုက်ပြိုးကစားကြည့်သေးတာပဲပြိုးထားတာဒါနဲ့တင်းလောင်းချလိုက်တော့အခြေပြက်ပြီးတော့အခြေပါကလည်းမြော့ပါသွားမှာပေါ့လက်စစ်နဲ့လူသလိုလူသလိုလောင်းရတာဒါမှဟိုမှာအစုဓာတ်သေးရပြီးတော့ငကူမြည်တတ်ပုံမှာမြည်ဥရုရတဲ့ပုံမှာဒီကအစုဓာတ်သေးမြည်ဥရုရတော့အစီကလေးကပွားပြီးတော့ခုနအမြောက်ကလေးတွေထွက်ကုန်တာဒါသိလားဟဲ့ဒါသိလားဘုံမောလောင်းလောင်းချလိုက်လို့ဒီခဲဒါသိလိုက်မယ် ကြော့တော့လို့ကျင်လည်းပဲလူအပ်တဲ့ရည်တာမရတော့ရေးပြီးတော့မပွားဘူးမပွားတော့မှအမျက်ဝိဖက်ပညာအတွက်ခံပြင်မှုပေါ့လေဒီမှာမလုံလောက်ဘူးပေါ့အဲ့တော့တရားဆိုတာလည်းပဲဟောဟောဆိုတာကကြော့ဟောလို့လည်းမဖြစ်ဘူးအများကြီးဘုံဘောလောပေါ်လို့အချင်းကိုကမ်းပြီးတော့ဟောလို့လည်းမဖြစ်ဘူးသူ့အတိုင်းတာလေးနဲ့ဟောရတာပဲခုနပြုတ်ထားတဲ့မျိုးစိအဲအမြောက်လေးထွက်လာပြီးတော့နောက်ဆုံး ဆက်ကလေးတွေရွက်ကလေးတွေဝေသာသာနဲ့ဟောဒီပင်ကြီးဖြစ်ပြီးတော့ခုပွင့်ပြီးတော့တော့ကြီးဖို့ရတဲ့လိုလိုလုပ်ပြရတာလိုလိုလောင်းပါတဲ့ဒီလိုချမ်းပေးပါတဲ့သူဘုန်းကြီးတို့နေခြင်းယောဂီတွေကိုတာဝန်ရှိတဲ့ကမ္မထာဆရာများကသမတ်တဲ့နေရာဌာနမှာသမတ်တဲ့အချိန်ကြာကြာရောက်လာပြီဆိုလို့ရှိရင်ရှင်းတယ်လို့တရားဟောပြရတယ်အဲ့ဒါကခုနပြုတ်ထားတဲ့မျိုးစိတ် တစ်ဖက်ကညီတက်ရနေတဲ့အပေါ်မှာညီတက်ကလေးရအောင်ညီတက်ကလေးရပြီးတော့ပွပြီးတော့အမြောက်ကလေးကိုထွက်လာအောင်ဝိပဿနာမျိုးတွေအမြောက်ကလေးတွေပါလေခုနရုပ်နာနေကွဲပြီးတော့အမြောက်ကလေးတွေထွက်လာတာညာပေါ့ရုပ်နာကြောင်းကျိုးတွေပြီးပြီးတော့တစ်ချက်တိုးပြီးတော့အမြောက်ကလေးတွေထွက်လာတာထွက်လာအောင်လုပ်ရတာကျွေးလုပ်ရညာညာကြီးလောက်ထားလိုက်လို့ရှင်တော့ဖြေဖို့ပေါ့ဒါပေမဲ့ဘုန်းကြီးကတော့တစ်ခါတစ်ခါတော့ယောဂီတရားဟောတာကြီးလုံးများများသွားလို့နည်းနည်းညှို့ညှို့သွားတယ် ဒီလောက်မများအောင်တော့ဓမ္မအထူးကြိုးစားနေတာပဲဒါပေမဲ့လို့စိတ်ပြီးတော့သိလို့သိလို့မရပဲရှိနေတခါတခါသိလုံးလုံးသွားတယ်10မိနစ်လွန်သွား15မိနစ်လွန်သွားပါလိမ့်တခါလူနိုင်ဝက်လောက်ရတော့လွန်သွားတယ်ငါတော့မရမကြဘူးဒီအလုံးရနေပြီလို့အလောတော်လေးလည်းလောင်းရမှာပဲလို့အဲဒီလိုအလောတော်လေးဆိုတော့နေ့စဉ်အာထုရေယောဂီတွေအနေနဲ့အများဆုံးတနားရီဆိုတော့ပါပြီလွန်လိုက်ရင်10မိနစ်15မိနစ်ဒါအများဆုံးပါပဲအဲလောက်ဆိုလောတော် အဲ့တော့နေ့စဉ်အခုယောဂီများတရားနာကြနေရတာဟာမိမိတို့ဥပဒနာတပြေးဓမ္မတရားအနေနဲ့ပေါ့လေဝင်လာဥပဒနာမျိုးစိချပြီးတော့ဒီလအိလေးဆောက်ဆောက်ခြင်းအားဖြင့်ဓမ္မဆံခတ်ဆံလုံးလုံးခတ်ဆံလုံးလုံးခတ်ပြီးတော့ညာခါရန်ကလိုလိုဓမ္မတရားကြီးနာကြနေရတာဟာ တုတာလောကဝိတာတဲ့အကြအနေနဲ့အရှင်းရောက်ထောက်ပံ့မှုယူနေရတာတဲ့။ဒါတော့ပြောတာ။ဒေသနာနည်းတိုင်းဟဲ့။ဒီတော့ကိုယ်လေးတွေလျှောက်ထားတယ်။ကိုယ်လေးတွေလျှောက်ထားတဲ့အခါမှာကစောစောပိုင်းကပြောလို့ပေါ့လေ။အဲအတုတဲ့နည်းပြောပြတာကတော့အတူချုပ်အတုကြည့်ုံပြပါလို့။တကယ်ကျိုးစားတဲ့အာထုတဲ့ပုဂ္ဂိုလ်ကြတော့ သင်ကြားတဲ့ဟာတဲ့ပူပူမုံမုံပေါ့ဒီတွေ့နေတာရှိတယ်မတွေ့သဘူးတဲ့ဟာတွေတွေ့နေတာရှိတယ်အဲဒီကကြတော့ရှေ့မဆက်တာဘူးမဆက်တာတော့ရှေ့မတိုးဘူးမလုတာမကြင်တာဖြစ်နေတော့မလုတော့တမမတိုးဘူးပေါ့ညာမလုတော့တမဝိရိယတွေရော့နေပြီပေါ့ဝိရိယရော့တော့တတိလည်းမဖြစ်တတိရော့ဖြစ်တော့စိတ်ဆူဆီးမှုတွေလည်းပဲသမာဓိလည်းမရတော့ဘူးသမာဓိမရတော့ညာလည်းပဲမဖြစ်ဘူးပေါ့အဲဒီကကြတော့ဗာပြည့်တော့တန့်သွားပြီတန့်သွားပြီနည်းနည်းယောဂီမှာအကြိုက်ရိုက်သွားပြီ အဲဒီခါကျတော့မလုပ်ရတော့ရှင်းလို့ရအဲကမ္မထာဆရာကရှင်းကပ်ပြီးတော့သုံးဖို့ရှင်းပြနိုင်တဲ့ပုဂ္ဂိုလ်တန်ရှင်းကပ်ပြီးတော့ဒီမှာဒီလိုဒီလိုတော့ရှိနေပြီဒါပဲလို့လုပ်ရလဲရှိပဲလို့ဆက်ရလဲနေရလဲရှင်းနေရလဲမရှင်းတဲ့အချက်တွေရှင်းသွားအောင်မပြည့်စုံတဲ့အချက်တွေပြည့်စုံသွားအောင်မေးရမြန်းရတယ်ရှင်းပြတဲ့ပုဂ္ဂိုလ်ကလည်းပဲရှင်းပြရှင်းပြသူပြတဲ့အချက်တွေမှလည်းရှင်းပြပြည့်စုံအောင်ဖို့လို့ပြောပြဒီလိုလုပ်ရတယ် ဒီချက်ဒီချက်တော့သူတန်မြတ်ဖြစ်ဖြစ်နေလောက်တာပဲဆိုပြီးတော့ပေါ့လေဒီမှာကြိုပြီးတော့လည်းပဲရှင်းရှင်းပြတာလေးရှိပါတယ်ကွာအဲ့ဒါကဘာနဲ့တူလဲဆိုတော့ခုနကျိုးထားတဲ့စိတ်ပင်လေးဟာအမြင့်တော့တွဲတော့တွဲတယ်ဒါဆိုလည်းပဝန်းကျင်ကညီကြီးကချက်ချက်နေတော့အမြင့်တာမတွားတာလွတ်လွတ်လပ်လပ်မတွားတာဘူးဒီတော့မြင်လည်းပဲကောင်းကောင်းမတွားတာဘူးဘေး အဲဆရာလေးထွက်တဲ့အမြစ်ကလည်းပဲမြက်ကြက်နေတော့ကောင်းမသွားတာမသွားတာတော့အမြစ်ကကျုံပြီးသွားနေနော်အဲဒီဒီကိုယ်ကလည်းဖြစ်သွားနိုင်တယ်လေဒီတော့ဆရာပြီးတော့လည်းမြစ်ကမသေးတော့အကုတ်ကမရဘူးဒီတော့မြစ်ကလည်းပဲကောင်းမသွားတာဘူးဆိုတော့မြစ်ကကြက်နေတော့လေမြစ်လေးထောင်သွားအောင်တရင်လေးပေါက်ပြားလေးနဲ့ဆွတ်ပြီးရတယ်ဒီနေ့ပေါက်ပြားလေးနဲ့ဆွတ်ပြီးလိုက်တော့မြစ်ကထောင်သွားတယ်ထောင်သွားတော့အမြစ်ကလေးလွတ်လာလာသွားတာသွားတာပေါ့သွားတာတော့အကုတ်ကောင်းသွားတယ် ကုတ်ကောင်းသွားအဲတော့လိုအပ်တယ်လို့ဒီမှာတရားဆွေးနွေးပေးနေတာယောဂီနဲ့ပေါ့လေဒီမှာဒုတိုက်ဆွေးနွေးဆိုတဲ့အတိုင်းပေါ့လေစိတ်တိုက်ဆွေးနွေးပေးနေတာဓမ္မတာကိစ္စလုပ်နေတာပဲကျော်တာကိစ္စလုပ်နေတော့ဆွေးနွေးပေးနေတော့မဖြစ်တဲ့စိတ်ကြီးကျင့်သွားတော့ယောဂီကအာလုတ်တတ်သွားပြီမပြည့်စုံနေတဲ့စိတ်တွေပြည့်စုံအောင်ဒီမှာပြောပြပေးလိုက်တော့ပြည့်စုံနေပြည့်စုံတော့ကောင်းကောင်းကြီးရှိတိုးလုပ်သွားတာလေတိုးလုပ်သွားတော့တက်တာပေါ့ ကိုယ်ကကြက်နေတဲ့မြေကလေးတင်းလေးပေါက်ပြားလေးနဲ့ဆွပြီးလိုက်တဲ့အခါကျတော့မြေကရွာပြီးတော့အမြင့်ကလေးတွေကလွတ်လွတ်လပ်လပ်သွားနိုင်တယ်လွတ်လပ်လပ်သွားတော့အကုတ်ကောင်းတယ်အကုတ်ကောင်းတော့ဒီသူပင်ဟာအတက်လဲညံတယ်အကုန်လုံးညံတယ်အဲ့လိုဖြစ်သွားတာပေါ့အဲ့ဒါကူယောဂီနဲ့ကမ္မထာဆရာနဲ့ဆွေးနွေးပြနေရတာဟာအခြေခံဝိပဿနာလည်းပဲအကုတ်ကောင်းပြီးတော့အတက်လဲညံအောင်လို့ဖွင့်သူကြည့်အောင်လို့လုပ်ပြီးနေရတယ်ဆိုတာကောင်းသဘောပေါက်ရမယ် အဲ့ဒါကိုဘုန်းကြီးတို့ထားကြတာဆရာကြီးအရှင်းပြထားတယ်မူလပရိသောဒနာဝိယသာကိစာယအနုကလနာတဲ့သာကိစာယလိုအပ်တယ်လို့ဆွေးနွေးခြင်းဖြင့်အနုကလနာရှိရောက်ခြင်းသည်မူလပရိယောပရိသောဒနာဝိယညီချက်လေလို့အမြင့်လွတ်လွတ်လပ်လပ်မသွားတဲ့အတွက်အမြင့်ကိုလွတ်လွတ်လပ်လပ်သွားဖို့ရန်သရင်းလေးပေါက်ပြားလေးပေါက်ပြားလေးနဲ့ဆွပေးခြင်းနဲ့ဒီပါသည်တဲ့ဆိုရယ်ဆွပေး အဲ့တော့ခံလဲခပ်ပြီးခံလဲလုံးပြီးရကရကလည်းပဲလိုသလိုဟွန်းအကိုလည်းမရှိအလိုလည်းမရှိပါဘူးလေတရားတွေလည်းကြားနာပြီးသုတနုကိတဒါလည်းယူပြီးဒီကြားထဲမှာဆက်ကလေးတွေရှိလာပြီဆိုလို့ရှိရင်လည်းဆွေးနွေးခြင်းဖြင့်မရှိတဲ့အဆက်ကလေးရှင်းတော့တော့ရှိသွားတာတော့အပြီးတက်သွားပြီခွန်ပြိုဖြစ်လာပြီဟွန်းဖြစ်လာပြီပေါ့ဖြစ်လာတော့ဒါနဲ့ပဲရက်နေရမလားဆိုတော့ရက်လို့တော့မရှိဘူးရက်လို့မရှိဘူးရှိဆက်ရအောင် ရှိခဲ့ရရှိခဲ့ရမှာပါပါဠကဟရဏဝိယဒါနာဥပဒနာပါဠိပန္တိကသောတနာဝတိနာသမထာလုကနနာအခုကိုယ်နဲ့တိုက်ပြီးတော့ပေါ်တိုင်းအာယုံကိုပေါ်တဲ့မှာမလို့ရအောင်မမှတ်နိုင်ဘူးဆိုလို့ရှိရင်ရှိရအာယုံမှာသူ့တိုက်ပြီးဈာန်ကမရှိဘူးလေသူ့တိုက်တယ်ကိုကြိုက်ရင်ဈာန်ကိုခေါ်တယ်ဈာန်ကမရှိဘူးဥပဒနာညာလည်းမဖြစ်နိုင်ဘူး သူစားပြီးတော့မပြတ်မနာတမရှုနေတာတမထာလောက်တယ်နာဆိုတာကိုဒီတမထာအထောက်အကူယူနေတာအဲဒီလိုအထောက်အကူယူနေတော့လောဘဒေါသမာနဥဒ္ဒမရှိအစရှိတဲ့စိတ်ကိုယူကြည့်တတ်တဲ့တရားတွေအဲဒီတရားစုတွေကျင့်သွားပြီစိတ်ကြီးကြည်ကျက်လာပြီကြီးလာပြီအလင်းရောင်လေးတွေပါလေးတွေ့လာပြီတိမ်တိမ်တိမ်တိမ်ငင်းငင်းငင်းဘောတယ်နော်အဲရတိမွေးခြင်းမွေးခြင်းထယုံမြပါလို့ခုတ်တိကပြီးပြီးအသေးစားပြီးပြီးလေးတွေကအစ တသိမ့်တင်းကြီးကြီးနဲ့ကိုယ်ထဲမှာလူသားတိုင်းလာရှိပြီးတော့ပီတိတွေဘလဝပီတိတွေဖြစ်လာတယ်ကိုယ်ရောစိတ်ပါအေးချမ်းလာတဲ့ပတ္တိတွေဖြစ်တယ်ကိုယ်ရဲ့စိတ်ထဲမှာလူသားတိုင်းလာရှိနေတဲ့ဒုက္ခချမ်းသာမှုတွေဖြစ်လာတယ်အဲဒီစာကြလို့ရှိရင်တော့ယောဂီကလေအောင်လေသဘောကျသဘောကျတယ်ဟုတ်ပါလားငါတရားကြီးတော့ထူလာတယ်သဘောကျသဘောကျတော့ဓမ္မနိကန္တိဖြစ်သွားပြီပေါ့နိကန္တိဖြစ်သွားတဲ့ဓမ္မကိလေသာမငြိမ်းဘူး ကိလေသာတွေဓမ္မဖြစ်နေတာကိလေသာဖြစ်နေတာပေါ်တိုင်းအာယုကောင်းကောင်းဆိုဆိုအကုန်လုံးဒီမှာအထူးကြောင့်ရတဲ့ပြီးတော့ဆင်းရဲစွာရှိရှိရအောင်မှစိတ်ကလေးကအချိန်လေးချိန်နဲ့စိုက်ကြသမထကအများကြီးရှိနေရပါဘူးဒီတော့သောသောပိုင်းကတော့အဲ့ဒီလိုကလောက်ပါရင်စစ်တော်လာပိုင်းတရားလေးတွေကတရားရတာလေးတွေတွေ့လာတဲ့အခါကျတော့ဟာဓမ္မအဲ့ဒါလေးတွေကိုကတော့ဘောကြပြီဘောကြပြီဘောကြတယ် သဘောကျတော့ဘာဖြစ်တယ်မလားဝိပဿနာပါတဲ့စိတ်ပြိုးထားတဲ့ဝိပဿနာမှာအဲပိုးကြတာတဲ့ပိုးတယ်ကြတာဟာမကြဘူးကိုယ်တိုင်းအာယုံကိုမလွတ်တာမမဖဲနဲ့ရဏရဏနေခြင်းအလည်းပဲဒီမှာလောဘဒေါသကိလေသာပိုးနေအဲ့ဒါကြတာရိုးရိုးပိုးနေကြနေတယ်လည်းဒီကြောင့်တရားရတာလေးတွေ့လာပြီဆိုလို့ကျင်းနေအဲ့ဒါလေးသဘောကျနေပြီးတော့ဘုရားကပိုးနေကြနေတယ်လည်းဒီကြောင့်ပိုးနေကြနေတာ မမဖဲနဲ့လွတ်ပြီးတော့ပို့ကြတယ်ဟာပူဆိုးတယ်သူကပူဆိုးတယ်ခုနတိပင်စိုက်ထားပြီးတော့အပေကိုပြည့်ကြည့်တတ်တဲ့ပုဂ္ဂိုလ်မွားကောင်တွေပေါ့လေရှင်းလင်းတုတ်ပြင်ရမယ်ဇာတိတိုင်းပြည့်ထားတော့ဒီဒီဒီတတ္တဝါတွေကပြည့်ကြည့်သွားပြီဆိုလို့ရှိရင်ကိုယ်စိုက်ကြည့်သွားပြီဘယ်နာမလဲဒီတော့ကိုယ်လည်းသိဆိုင်ပြီးတော့ကိုယ်တိုင်းအာယုံပေါ်သေးမှာမပြတ်မနာကြောင်းရဆိုင်ပြီးတော့ဆွေးမြဲစွာရှိလို့ရှိအောင်လို့မှာစိတ်ကလေးအချိန်တိုင်းအချိန်တိုင်းစိုက်ပြီးတော့ကြအောင်ပြုလုပ်ခြင်းအားဖြင့် ခုလိုဝိပဿနာသမာဓိမဖြစ်လို့သိတိရရရဲနဲ့အေးဆက်ဆက်နဲ့ပေါ့လေဒီတိုင်းစိတ်ကလေးကိုပေါ့လို့ပဲစားထားခြင်းကြောင့်ဖြစ်နိုင်တဲ့လောဘဒေါသကိုယ်ရည်တဲ့စိတ်ရှင်တော့လောဘဒေါသကိုယ်ရည်အဲ့ဒါကြီးကြတာနော်မမှတ်ရဲကိုယ်ရည်ကြတာပဲအဲမြင်လို့ရမြင်လာကြားလို့ရကြားကျင်လာဘို့လောဘပိုးမနှင်းမျိုးစရာမုန်းစရာတွေနဲ့တွေ့ပြီဆိုလို့ရှိရင်မနှင်းမျိုးမှုမဟုတ်ဘူးခေါ်တဲ့ဒေါသပိုးဂုဏ်စရာအာယုံနဲ့တွေ့ပြီဆိုလို့ရှိရင်မာနပိုး မနာလိုမှုဝန်တိုးမှုဒါရင်းနဲ့တွေ့ပြီဆိုလို့ရှိရင်မနာလိုတဲ့အိတ်သားဝန်တိုးတဲ့မစ္စရိယအခြားအခြားကိလေသာပိုးတွေလည်းပဲအကြောင်းအားလို့ဆိုကြတာလေအဲ့ဒါကမိမိအားထုတ်တဲ့ဥပဒနာကံဥပဒနာအဲဆရာမှာတဲ့ဒိဉာဏ်တွေပဲအဲ့ဒီဒိဉာဏ်တွေကိုသုတ်တင်တဲ့အနေအားဖြင့်ကိုယ်ထဲမှာစိတ်စိတ်လောလောဆယ်ပေါ်ရမ်းနဲ့ကြိုက်အောင်မပြတ်မလားကြောင်းရဆိုင်ပြီးတော့စိတ်နဲ့ဆိုတာရှုလို့ ရှိရရှိရအောင်လေးပေါ်မှာစိတ်ကလေးတစ်ကြိမ်ကြတစ်ကြိမ်ကြစိုက်စိုက်စိုက်စိုက်ပြီးတော့ကြာသွားတယ်ဣဒိကဣဒိကသမာဓိဓဏိသမထသမာဓိအဲ့ဒီသမထသမာဓိအများအားရှိနေရတာအများအားရှိနေတော့သူမရှိလို့ဖြစ်နိုင်တဲ့ခုနရိုးရိုးလောဘဒေါသကြီးဖြစ်နေတဲ့ကိုယ်ဝင်ဘာတိကိလေသာပိုးတွေဘောကြစရာလေးတွေတွေ့လာပြီဆိုလို့ချင်းအဲ့ဒါတွေဖြစ်တတ်နေတဲ့အဲပိုးတွေဘောတုတမဒါတွေကြတာဟာ အဲ့ဒါတွေမရှိတော့ဘူးဒါပိုးတွေထုတ်တင်နေတာငွေသိပြီးတော့လုံးလုံးကျပေါ်တဲ့အရင်ပေါ်ကျလိုက်ပြီးတော့မပြတ်မလားကျွမ်းပြတ်စွာရှုလို့ဒီခိုက်တာမှာသမထတွေရှုနေလို့ရှိရင်သမထမဖြစ်လို့အခုလို့သူ့ဆိုင်ပြီးတော့မဖတ်မမှတ်လို့ဖြစ်ခွင့်ရှိနေတဲ့လောဘဒေါသပိုးတွေတဲ့ပယ်ချတုတ်တင်တွေ့တာနဲ့တူတယ်တော့ဖြစ်ပင်ပိုးမကြဘူးဆိုတော့ဘာဖြစ်မလဲဒီကိစ္စတပြေးကြီးတန်ဆွမ်းလာတော့လာပုံပြိုးပြီးတော့ဒါပါပေါ့ စိတ်လန့်ဆိုးပြေးလို့ကြည့်ရတာကိုပဲဒီမျိုးအချင်းအားရစရာဖြစ်တယ်အခုကြည့်လေယောဂီတွေယူတည်တဲ့စိတ်ကြီးဆက်ဆံနဲ့မရမနာပေါ့အဲ့ဒီရှင်ရင်အစာရှင်ရင်အပြော့ရှင်ရင်ဒီလိုလေးလေးစားစားနဲ့သူချမ်းသာအထုနေတဲ့ယောဂီပုဂ္ဂိုလ်တွေဟာသမထခေါ်တဲ့ခုနအမတ်တရားဆက်နေတော့ဝိရိယတတိတမာတိဒါရီဆက်နေတော့ဟုတ်လောဘဝင်ရောက်ပြီးတော့နှုတ်ဆက်တာမရှိဘူးစိတ်ကိုမြည်သေးတော့တာမရှိလို့ အေးလို့ရှင်းလို့ဒါလည်းရှင်းနေတာသူသူကြကြသိနေတာညာလေးတွေဒီလိုတစ်ချက်ပွင့်လာတာလေးကိုတိတ်ဆူးကြတာဟောတာအဲတော့အမြဲပြတ်ဆက်ကဆက်ကမှတ်နေတော့မှတ်မှုတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေပြီဆိုလို့ရှိရင်မှတ်လို့ဖြစ်နိုင်တယ်ခုနလောဘဒေါသပိုးတွေဖြစ်ခွင့်မပေးတဲ့အနေအားဖြင့်တေရှားတုတ်ကုန်နေတာပိုးတွေကိုကာကွယ်တဲ့ခြေတွေပေါ်တွေကျူချမ်းထားတော့ဒါဖြစ်တော့

ခုနပြုတ်ထားတဲ့ဟာလေးကပုံပြုတ်လာတယ်တန်ဆွမ်းလာတယ်ဒီနေ့တဲ့ဒီနေ့တကားလေးအားရဝယ်ကောင်းတော့အောင်ပေါ့လေသိလန်းဆိုပြီးတော့ဖြစ်လာတာအားရအယုံကြီးအဲ့လိုဖြစ်တာအဲ့ဒါထူးထူးခြားခြားဖြစ်လာတာအဲ့ဒါပါဏကဟရဏဝိယဒါနဥပဒနာပါဠိပန္တိကသောတနာဝတိနာသမထာလုကနနာလို့ထားတာဆရာကြီးကမှဖွင့်ဆိုတာလေဒါနဥပဒနာပါဠိပန္တိကသောတနာဝတိနာဇံဝိပဒနာရဲ့ ဘေးရန်အနောက်ကျက်ပြိလိတာတွေကိုတုတ်ကျင်တဲ့အနေအားဖြင့်သမဏသမထာလုတ်ကဏနာသမထခေါ်တဲ့အဲကျွတ်မှမှုကြီးကြီးရောက်ထောက်ပံ့တောက်လျှောက်ခြင်းဒီဟွာပေါ်ရပေါ်ရအာယုန်လေးတွေပေါ်ကြမှာပြိစုံပံကြကြမလွတ်တမ်းကျွတ်မှနေခြင်းဒီပါဏကခရဏဝိယကြရောက်မဲ့ကိုယ်ကိုဟွာကြနေတဲ့ကိုယ်ကိုပယ်ချတုတ်ကျင်တာနဲ့တွေ့အကြောင်းအားဖြင့်သာဝတိသမ အဲပိုးတွေကြလာပြီဆိုလို့ရှိရင်ရှုမှပြီးတော့ပယ်တာလည်းပဲဒါအကောင်ကြလာလို့ကျင်းရတာနဲ့တူတာပေါ့ဒါမင်းအကောင်မကြခင်ကကြိုပြီးတော့ကာဝဲရတာအကောင်းဆုံးပေါ့ကာဝဲတယ်နည်းအကောင်းပါလားအကြောင်းအားလျော်သွားခဏကိုယ်ကောင်တွေကြလာပြီဆိုလို့ရှိရင်လည်းဒီရှုမှပြီးတော့ပယ်ရတာလောဘတွေဖြစ်လာလို့ရှိရင်လောဘတွေရှုမှပယ်ရတာဒေါသဖြစ်လာလို့ရှိရင်ဒေါသရှုမှပယ်ရတာဗျအခြားခြားအဲကြည့်လိုက်ဖြစ်လာပြီဆိုလို့ချင်းအဲ့ဒါတွေပဲဓမ္မပိုးကိုမြင်ပြီးတော့ကြည့်ပြီးတော့ဘောလိဓမ္မတုတ်တင်ပြနေရတာရှင်းလင်းပြနေရတယ်လောလောလောက်ရတာဆိုတော့ပိုးမကြအောင်ကြိုတင်ကာကွယ်ရတာအကောင်းဆုံးပေါ့ ကိုယ်ရဲ့စိတ်လိုပေါ်ရလိမ့်ပေါ်စေပေါ်စေလွတ်တမ်းတယ်မှာသူ့မှာပြေးနေရတာ။သွားနေလို့လည်းမှတ်နေရတာပဲထိုင်နေလို့လည်းမှတ်နေရတာပဲအဲရနေလို့လည်းမှတ်နေရတာပဲဒီရပေါ်လဲနေလို့လည်းမှတ်နေရတာပဲအရိယာဘုကြီးမျိုးမျိုးလုံးမှာနေရာမှာမလက်ရအောင်။အရိယာဘုအသေးစားလေးလည်းရှိတာပဲကိုယ်လိုက်ဆန်းလိုက်ဆောင်းလိုက်ငဲလိုက်ကြွားလိုက်လမ်းလိုက်ချလိုက်ဝင်လိုက်အရိယာဘုအသေးစားလေးမျက်တောင်ခတ်လိုက်မျက်တုံးပိတ်လိုက်ဖွင့်လိုက်မြင်လိုက်ကြလိုက်နားလိုက်စားလိုက်ကြည့်လိုက်ရှိကြည့်လိုက်စဉ်းစားလိုက်ကြံကြည့်လိုက်အသေးအဝိအာယုံလေးတွေကအစအကုန်လုံးတစ်ခါကျမလွတ်လိုက်အောင်မလစ်မလိုက်အောင် ကိုကမမှတ်နိုင်လို့လတ်သွားတာတော့မတတ်နိုင်ဘူးပေါ့လေအကုန်လုံးမလက်စီရဘူးအကုန်လုံးမိစီရမယ်ဆိုတဲ့အနေနဲ့ပေါ့လေအပူတွေပြင်းပြင်းပြင်းကြောင်းရတာပြီးတော့ပေါ့လေဆွေဆွေနေနေရှုပြီးရှိအောင်လေးပေါ်မှာစိုက်ကလေးစိုက်ကလေးစိုက်ကလေးကြသွားတယ်ရိုးရိုးသေးသေးလေးလေးစားစားလေးအဲ့လိုရှိမှနေရတာအဲ့လိုရှိမှနေတော့ဓမ္မသမထတကိုယ်ကြီးတက်လာပြီပေါ့သမထတွေဖြစ်လာပြီသမာဓိကြီးကောင်းလာပြီခဏကသမာဓိကြီးကလည်းတစ်ဆင့်နဲ့တစ်ဆင့်တက်လာပြီတက်လာပြီဆိုတော့ခဏကသမာဓိအရှင်ရသွားတော့ စိတ်ကတိတ်တိတ်ကျဲကျဲကြည့်ကြည့်လေးလေးဖြစ်လာတာပေါ့စိတ်မှာအခုကအာရီကောင်းလာတာပေါ့အခုကအာရီကောင်းလာတော့ငကိုလောဘဖြစ်ပြအောင်နဲ့တွေ့လဲဟောလောဘမရှိဘူးလောဘပိုးမကြဘူးဒေါသဖြစ်ပြအောင်နဲ့တွေ့တော့မှလောဒီကိရိယာအေးပြီးတော့ဒေါသပိုးမကြဘူးစိတ်ညက်ဒီမှာဘုဒ္ဓဘုဒ္ဓစီရီပါတိလုံလောက်တော့ဖြန်းထားတော့ပိုးဟာမတတ်နိုင်ဘူးပေါ့လေလုံလုံလောက်တော့ဒီမှာတိတ်တိတ်တဲတဲဟောဓမ္မနဲ့ဓမ္မစအောင်အားထုတ်ကြတော့အရှင်ကကောင်းအားအဖြစ်နေတော့ဟောပိုးကမကြလောဘမရှိဘူးလောဘဖြစ်ပြနဲ့တွေ့လဲမဖြစ်ဘူးဒေါသဖြစ်ပြနဲ့တွေ့လဲမဖြစ်ဘူး ကိလေသာဖြစ်ပြအကြောင်းတွေနဲ့စုံကြည့်ရင်လည်းကိလေသာမဖြစ်ဖဲနဲ့ကိလေသာတွေငြိမ့်နေတာဝိကွာနေတာဘုဒ္ဓသူအရှင်ရောက်ကာကွယ်တဲ့အရှင်ရောက်ကိုးကောင်းနေပြည့်ပြည့်မကောင်းအောင်လို့ပေါ့မကောင်းအောင်တော့ဘူးသိကောင်းတာအဲ့လိုနေရတော့တော့ဘာဖြစ်လာလဲဆိုတော့အမနာတိမ်ပွေလာပြီအလေးအောင်ပြုပတ်သက်ဒီတော့အဲ့ဒါလေးနဲ့ရှင်းလာပြီးတော့တသိမ့်နေတင်းနေနေလို့လိုက်နေတာညှို့ပြီးတော့လိုက်နေတာရှိတယ် ဒီစိတ်တွေနဲ့လိုက်နေတာလည်းဒီတာယာနေတာရှိတယ်နေနေတယ်လည်းမရှိဘူးသိနေတယ်လည်းမရှိဘူးနေပြီးတော့ကောင်းနေတာပေါ့တခြားတော့လည်းသိတာမသွားဘူးဒုတိယလည်းအတူတိမ်မွေးလာတာတိမ်မွေးတာမှအယူတိမ်မွေးလာတာတမင်းတကစိတ်တွေလွတ်ကြည့်တာတောင်မှအဲလွတ်ကြည့်တဲ့ဒီစိတ်ကမရောက်ဘူးလောဘကြီးဆိုးကြည့်တာမလို့ဒေါသကြီးဆိုးကြည့်တာလည်းမလို့ငြိမ့်ပြီးတော့အဲ့ဒါကြီးတဲ့သဘောကျနေတယ်လို့ပြောစိတ်သဘောကျနေတာဒါလေးကိုလည်းပဲတရားလေးလို့ဆွနေတတ်တယ်တရားလို့မတင်တော့မှ မတိမတာဖြစ်ခဲ့တိတိတာတာဖြစ်ခဲ့သဘောကျနေတတ်တယ်။အဲဒီသဘောကျနေပြီဆိုလို့ရှိရင်တော့အဲဒီရောက်ကြတော့ဓမ္မရကဓမ္မနံပြီတဲ့တရားပေါ်မှာဆက်ဆွဲတဲ့ຢာကတရားကိုအင်းဖြစ်တဲ့တဲ့နံပြီပေါ့ဒီတဏှာပါပဲ။ဟောတဏှာလေးကိုဖြစ်။ဒီမှမတိဖြစ်နေတာ။အင်းညိနေတာညိတယ်နေပြီဆိုလို့ရှိရင်တော့ဘယ်ဒီဝဒနာအားကောင်းတော့မလဲ။မဖြစ်ဘူးပေါ့ဒီမှာပဲရနေပြီပေါ့။အဲတော့ဘလောဝိပဿနာ အဖြစ်မရောက်သေးဘူးဆိုလို့ရှိရင်တော့ဒီခုလက်မှာပဲရပ်နေပြီးတော့ရှိမဆက်တော့မတန်ကျွမ်းတော့ခုနဗာနဲ့ဒီလဲဆိုတော့စိတ်ကင်ဒီတော်တော်လေးဖုန်းပြူဖြစ်လာမှတပိန်လုံးကိုပဲဖြစ်ဖြစ်တဏှာတစ်စိတ်တစ်ပိုက်ကိုပဲဖြစ်ဖြစ်ပေါ်တယ်အမှန်အရေးကြီးတဲ့အခက်ကလေးတွေရွက်ကလေးတွေမှာဖြစ်ဖြစ်ပေါ်တယ်ဒီကူအိမ်ရှင်းရှင်းနေပြီဆိုလို့ရှိရင်ဆိုင်ထားတော့အဲလွတ်လွတ်လပ်လပ်မရှိဘူးလွတ်လပ်လပ်မရှိဘူးအဲဒီတဲ့ ကြီးမားတဲ့လူတွေပါတိုင်းခိုင်းနေပြီဆိုလို့ရှိရင်တော့ဘယ်ပြောပြရှိလဲ။တကြွတဲ့နေရာမှာတကြွသမားတွေဘောလို့လောက်ရတာရှိတယ်။ဟုတ်မုတ်ကဆိုခုတ်လဲခြင်းဆိုတာပေါ့။ကျွန်းတိတ်တွေပါတိုင်းခိုက်တဲ့ကတိတ်ကြီးကြည့်တာပေါ့။ဖိုးတယ်ဖိုးတာကျွန်းနေကျွန်းပြသားတွေဘောလို့တိတ်တွေတိုက်တဲ့အခါမှာဘောကမိုးထားတာတွေဟုတ်ထားတာတွေဘေးကကားနေတာတွေအပေါ်ကတခါလဲတပင်လုံးဆိုင်းပြီးတော့နွယ်ကြီးနဲ့ဆိုင်းထားတာတွေပေါ့လေ။အဲလိုဖြစ်နေပြီဆိုလို့ရှိရင်တော့အပင်ကမဖုန်ပြတော့ဘူး။ဘူးရတော့ ကျုပ်ကြည့်ပြီးတော့ဒီအပင်တင်နဲ့ဒီကနွယ်ရဆိုင်ခါပြီဆိုတော့အဲ့ဒီပင်ဟာမတ်တတော်မှပြီးတာအဲ့ဒါဓမ္မသူ့ငုံကြီးလေးကဆိုင်လိုက်ပြီဆိုလို့ရှိရင်အပင်လေးကသိပြီးတော့အားလာမကောင်းသေးတော့အချိန်ယူပြီးတော့တလူလူတက်တက်နေရတယ်ဆိုတော့ဒီဟာဆိုင်သွားပြီဆိုလို့ရှိရင်တော့အဲဆိုင်ခါရပြီဆိုလို့ရှိရင်တော့မခွန်ပြောတော့ဘူးပေါ့ကြည့်ရတာလည်းမကောင်းတော့ဘူးအဲ့တော့ဒါလေးကိုရှင်းနေရတယ်ခုနတိုက်ကြီးဓမ္မကလည်းပဲအုံဘုကဆိုင်ခုတ်လိုက်ရင်ဆိုတာပေါ့လေအုံနေတာလေးကြီးမိုးနေတာလေးကြီးတရားကားနေတာလေးကြီး နွယ်ပြီးခိုင်းနေတာအဲ့ဒါကိုရှင်းပြရတယ်ပေါင်းတယ်လို့ခေါ်တယ်ပေါင်းတယ်ပေါင်းတယ်တော့ပါလေတော့အပင်ကလွတ်လာတော့တာအပင်လွတ်လွတ်လပ်လပ်နဲ့တော့လို့ရှိရင်လေဝင်လည်းကောင်းတယ်ပြီးတော့အလေးရဝင်လည်းကောင်းတယ်လွတ်လွတ်လပ်လပ်ဆိုတော့ပင်လည်းပဲပုံပြုံးတယ်ဒီလိုလုပ်ပါလေဒါတကြီးဓမ္မတွေကလုပ်ပါဘုရားဥပဒနာဓမ္မတွေလည်းပဲဒီတိုင်းပဲဘုံမုကဆိုင်ခုလဲချင်းလုပ်နေရတာခုနသမထနဲ့ကိုယ်လည်းသိပြီးတော့ပေါ်ရလေးကိုပေါ်ရလဲပြီးတော့မပြတ်မလားရှိမှနေတာဒီက ပုံးလို့လေပေါက်လာမှသို့လို့ကိလေသာဘူးမဖြစ်ရဘူးပေါက်မကြီးပေါက်လာမှာမမပဲနဲ့ဒီတိုင်းကြည့်ထားလို့ရှိရင်တော့လောဘပေါက်မကြီးလက်ကတော့ပေါက်တယ်မြင်လို့ရမြင်လာကြားလို့ရကြားနေတာပေါ့ဒီဒါလေးမြင်လာကြားတာဒီပေါ်မှာလည်းလောဘကြီးဆန့်ကျင်နေတာဒါပေါက်မကြီးပေါက်နေတာပဲစိတ်ကြည့်ထားတဲ့ခြံထဲမှာပေါက်မကြီးပေါက်နေပြီဆိုလို့ရှိရင်တော့ပဲဒီစတိရောကြီးနှပ်ပါလို့ဒေါသမကျင်တဲ့ပြရီပြေးနေလို့ရှိရင်လည်းမကျင်တဲ့မှုဒေါသကြီးပေါက်မကြီးပေါက်နေတာဒါကြီးဖြစ်နေတာပဲ အားထုတ်နေရင်ကလောဘဒေါသကြီးသိခံရရတယ်ဆိုလို့ရှိရင်ခုနစိုက်ပြုတဲ့ဥပဒနာဟာဘယ်ဖွံ့ဖြိုးတော့မလဲ။ပေါင်းနေကြတဲ့လွှမ်းသွားမှာပဲဒါသိကြတယ်။အဲ့တော့အလကားကဒီပေါင်းနေမပေါ်ရအောင်ဆိုပြီးတော့ကိုယ်ရဲ့စိတ်လိုက်ကိုယ်ရဲ့အာယုံပေါ်ကျလိုက်ပြီးတော့မပြတ်မလားကျွန်တော်ရှုမှတ်နေတာသမထမိတ်တိတာဆိုတာကသမထအထောက်အကူယူနေတာကပေါင်းနေရှင်းနေတာပေါင်းနေရှင်းနေတာပဲဒီလိုလုပ်ရတာ။အဲ့လိုမနေမနာကိုလူမှခံပြီးတော့ မရှုလို့အလကားကဖြစ်လာတဲ့ကိလေသာပေါင်းနေလေတမထာတကိုးနဲ့တမရှင်းနေကြရမှာတချို့ယောဂီများလေဟိုဖျက်ရှိခိုးတာတို့ဘာလို့ရှိဆက်ရှိခိုးတာတို့ခိုးပါအကြာကြီးတို့ပြည်များရုံနဲ့ဆက်လက်တော့ကုန်ရောဒီလိုလုပ်နေတာကြာကြီးပဲတရားမှာပရိစိတ်နေတာဒီလိုလုပ်နေတာပြီးတော့အခြားအခြားဝေယဝိသတွေလုပ်နေတာလူမျိုးရေးကိစ္စတွေကိုဥစားပေးနေတာပေါ့ဒီမှာအဲ့ဒါလိုလုပ်နေတာ အဲ့ဒီလိုလုပ်နေတော့တကယ်အရေးကြီးတယ်မရောက်ဘူးပေါ့တံမြောင်ရှင်းမှလူရောက်ရှိနေတယ်ထိတ်တန်းစားကုသိုလ်ကြီးဟာကုသိုလ်လုပ်ငန်းကြီးကပြည့်ပြည့်သွားတယ်ခါသွားတယ်အားနေသွားတယ်လုံနေကြဝတရားလေးပါလုံနေကြဝတရားလေးတော့လုံပြရစီသူကပြောလိုက်သေးတယ်မလို့ရဘူးဆိုလို့ရှိရင်အောင်မယ်ဒီကဲမှာမနေတော့ထိုင်တာပြည့်ပြီးတော့ပေါ့ဒီကဒီလိုပရိနိစိတ်ရဆိုလို့သူကဘုရားကြီးကဒီလိုပြီးတော့ရုပ်ရဆိုဒီလိုလာလာပြီးတော့လောက်တာဟုတ်လားအဲ့ဒါလောက် ဒါလည်းကုသိုလ်ပါပဲပြရတယ်သူကဒါတော့ပြောလိုက်ပြန်မဆရာလောက်သွားလိုက်တာဟုတ်သူကကုသိုလ်ပါကုသိုလ်တော့ကုသိုလ်ပါပဲဒါပေမဲ့လို့အဲ့ဒီကုသိုလ်ကတော့အခုလက်တွေ့လုပ်နေတဲ့ဥပဒနာဘာဝနာကုသိုလ်လောက်ထိတာမကြဘူးလို့အကျိုးရနေတယ်လို့အဲ့တော့အကျိုးရနေတဲ့ကုသိုလ်နဲ့အကျိုးရနေတဲ့ကုသိုလ်နှစ်ခုသင်တန်းလာပြီဆိုလို့ရှိရင်အကျိုးရနေတဲ့ကုသိုလ်ကိုဥစ္စာပြရမှာလို့အဲ့တော့ဒီဟာကိုဥစ္စာပြရမယ်ဆိုတာဟိုကလည်းမလို့ခြင်း ဒီအားလည်းမလုပ်ခြင်းတော့ဟိုလိုလိုဒီလိုလိုနဲ့ဖြစ်နေတော့ကြာတော့ကုသိုလ်ကြီးကရောတွေးကုန်နော်အကုန်လုံးရောတွေးကုန်တော့ဗာပြည့်တော့အတေးစားကုသိုလ်ကလည်းမခွန်ပြိုးလားအာတေးအကြီးစားကုသိုလ်ကလည်းပဲအာမတော်အဲ့ဒီလိုနဲ့တော့ကြီးရဖြစ်သွားတာဖြစ်ပင်ဆိုင်တဲ့အခါကျတော့ဓမ္မစပြိုးထားတယ်နော်စပြိုးထားတော့ဒီနေ့တကြပြိုးပြီးတော့သူကအပင်ကြီးချဲပြီးတော့ဗောလိဆက်ရမှာကိုတပင်နဲ့တပင်လွတ်လွတ်လပ်လပ်သွားရမှာကို တပြည့်ထားတဲ့ပင်လေးတွေကပေါက်လာတော့ပြီးရင်စားပြီးတောက်ကြမယ်ဆိုပြီးတော့မမျောတာနဲ့ဒီတိုင်းကြည့်နေနော်ကြည့်နေတော့ဗာပြည့်သူမျိုးကြက်ကုန်ကြက်ကုန်တော့ဒီဩဇာလည်းပြယူရဒီဩဇာလည်းပြယူရဆိုတော့ကိုပင်နဲ့မတန်ဒီပင်နဲ့မတန်ဘူးအဲ့လိုဖြစ်ဒီလိုပြစ်ကုန်တော့ဗာပြည့်ကောင်းကောင်းမသိဘူးဒီကောင်အဲ့တော့အဲ့ဒီခါကျတော့ရှိရင်သင်ချဲမှုဆိုတာဒါလိုအပ်တယ်မလိုအပ်တဲ့ပင်တွေတော့ချဲ့ပြစ်ဟောမလိုအပ်တဲ့ပေါင်းပင်တွေတော့ဒါတော့မရှိအောင်ဆိုပြီးတော့ဒါတော့ စိတ်ရည်ကြီးတယ်ဒီဘက်တော့တုတ်ပြီးရမှာပေါ့လို့ဆိုမခံရဘူးလိုအပ်တဲ့အတူဖြစ်စေတာမူပေါ့လေဆဲပြရမယ်ဆဲပြရမယ်လှုပ်တာလှုပ်ပြရမယ်တခုခုဦးစားပေးလိုက်မှဖွံ့ဖြိုးပြီးတော့ဒါအကျိုးရှိရမှာကိုအားလုံးကဦးစားပေးကြတာအကုန်လုံးလွတ်တာတော့ပင်ရက်တွေဖြစ်ပြီးတော့ဘာမှမဟုတ်ဘူးအဲ့လိုဖြစ်ကုန်တော့ဒီတရားလာတဲ့ယောဂီပုဂ္ဂိုလ်တွေလည်းဒီတိုင်းနဲ့ဝိပဿနာကုသိုလ်ဒါကို ဥစားပြရမယ်ဒါအဲ့ဒါဥစားမပေးဘူးလည်းနဲ့ဘုရားကြာကြာရှိခိုးတာတို့ဘိကြီးဆက်တဲ့တုံရွတ်တာတို့ပတိကိုလည်းကြောက်ကြောက်နဲ့စိတ်နေတာတို့လူဝိကိစ္စကနဝေယဝစ္စဝါဒနာပါပြီးတော့ဘာလို့တာညာလို့တာတို့ပေါ့လေအခုလူသွားအကူကြီးတွေဒီလူသွားအကူကြီးတွေလောက်တာတို့ပေါ့ကုသိုလ်တော့ဖြစ်ပါတယ်ကုသိုလ်တော့ဖြစ်ပါတယ်ခွာလဲကြခြင်းတရားလဲကြခြင်းဆိုတော့ဘာဖြစ်တော့ခုနပြုတ်ထားတဲ့အပြင်လေးပေါက်လာတဲ့အခါကျတော့ပင်ကြက်တွေကျွန်းနေတော့ခွာလဲမတန်တရားလဲမတန်ပေါ့လေ

အားနေတဲ့ကုသိုလ်နဲ့အားများတဲ့ကုသိုလ်အကျိုးရနေတဲ့ကုသိုလ်နဲ့အကျိုးရများတဲ့ကုသိုလ်ကျသွားပြီရောသွားပြီရောသွားတော့ဟိုအားလည်းမဟုတ်လားရားလည်းမဟုတ်လားဖြစ်ပြီအဲ့ဒါတော့ဟိုအားဒီသိဥစားမပေးပါနဲ့တရားတွေတကယ်အားထုတ်ပြီးမှပဲဟိုအားဒီဥစားပြီးတာဥစားပြီးရမှာပေါ့ဘုရားကြီးကျမ်းဂန်ထဲမှာပြထားတယ်ယနေ့နဲ့ဖန်လို့လို့ပေါ့ဒီတရားဥစားလို့လို့ဆိုတဲ့ကျင်လို့ကျက်နဲ့အားထုတ်တဲ့ဘုရားတို့ကျင်ပိုင်းဟန်ပိုင်းကပုဂ္ဂိုလ်တွေပေါ့လေဆရာသမားဝတ်ဆိုတာပြီးပါတယ်အာဘိဓမ္မာစာရိကဝတ်ဝတ်ပြီးရင် ဝတ္တရားပြည့်ဝတဲ့အတွက်ဒုက္ခပါဆိုတာသိတယ်တကယ်ကျူးစာပါလာအားထုတ်တဲ့ပုဂ္ဂိုလ်ဟာတဲ့အဲ့ဒီဝတ္တရားကိုခြားထားလိုက်ပါတဲ့တရားကိုအားထုတ်ပါဒီလောက်ကြည့်ရဲ့ဒီလေးလေးထားတယ်ဗျာပြီးတော့ဒီကရရောက်ရှိပြီးတော့တရားအားထုတ်တဲ့ပုဂ္ဂိုလ်တွေဟာကိုယ်တော်ကလည်းပဲဒါနကုသိုလ်ရှင်ပြန်ဝေယဝစ္စလူမှုရေးစာရတဲ့ကုသိုလ်တွေပေါ့လေဘုရားအကြာကြီးသိခိုးတဲ့ကုသိုလ်ပတိတကြောက်ကြောက်နဲ့ရှိတဲ့ကုသိုလ် ဒီကြီးဆက်တဲ့တော့ဒီညာလေးအားမရလို့မှဒီကြီးတော့ဒီပါရှောက်ပြီးတော့ရွတ်တဲ့ကုသိုလ်အဲ့ဒီကုသိုလ်ကိုခဏချတာသင်္ကြန်ဒီဆဲလိုက်လောက်တာလောက်လိုက်ဒီဥပဒနာကုသိုလ်အပင်ကိုယ်သာဥစ္စာပဲတတိယကလည်းကြီးသွားပြီးတော့ဘာလို့ဆိုလွတ်လွတ်လပ်လပ်သွားရအဲ့ဒီလိုလောက်ပါအဲ့ဒီလိုလို့ဆိုရင်ဒီအပင်လေးဟာပွင့်ပြိုးပြီးတော့မကြခြင်းပဲပွင့်ပြီးလာပြီးတော့အပွင့်ပြီးစားရမယ်မေဖို့သမားလေးအကျိုးမြတ်တွေထွက်လာမယ်မေဖို့ပညာအကျိုးမြတ်တွေမကြခြင်းထွက်လာမယ်အပွင့်ပြီးစားလာမယ် အဲ့ဒီလည်းလုပ်ပါပြီးတော့တရားလေးကိုကောင်းလာပြီဆိုလို့ရှိရင်ခုနသောသောကပြောလို့ပေါ့ငါနေရာကျလာပြီဆိုပြီးတော့တကယ်ပန်းနိုင်ရောက်သေးပဲနဲ့ပန်းနိုင်ရောက်ပြီးတော့အထင်ရောက်ပြီးတော့အဲ့ဒါမှညစ်တယ်နေတတ်တယ်ခုနမှရနေတတ်တယ်တသိနေတင်းနေတသိနေနဲ့အဲ့ဒါလေးကညစ်တယ်နေတတ်တယ်ညင်းပြီးတော့ကောင်းနေတဲ့ဟာလေးပေါ်မှာညစ်တယ်နေတတ်တယ်အငြိမ့်ကြမရမသိရတော့ဒီခုနမှညစ်နေတဲ့ပေါ်မှာစိတ်နေတဲ့ပေါ်မှာညင်းနေတဲ့ပေါ်မှာအဲ့ဒါအကောင်းဆုံးပြီးတော့သူကရက်နေပြီဆိုလို့ရှိရင်တော့ ခုနအပင်လေးကိုတဲ့ကျင့်ကူကျင့်ဆိုင်နာနဲ့တူတယ်အမြင်ဆိုင်တော့သူကလည်းပဲသူသူ့အလိုက်ပဲဒုက္ခပြေးတာပဲမေတ္တသာလလုံသနာဝိယတဲ့ဘလောဝိပဿနာနုကနနာဘလောဝိပဿနာနုကနနာအောက်ပိုင်းဝိပဿနာရတာလေးတော့ကျင့်နေရောက်ရပြီးတော့မနေပဲနဲ့အထက်ပိုင်းအားကောင်းတဲ့ဝိပဿနာဉာဏ်ရောက်တဲ့အထိအထုခြင်းအားဖြင့်ပြီးတော့ထောက်ပံ့ရင်းပြီး မက္ကတကာလလုံသနာဝိယာအပင်ပေါ်မှာဆိုင်နေတဲ့ကျင့်သူလေးကိုတဲ့စိတ်ကိုရှင်းလင်းကြည့်တာနဲ့တူတယ်ဒါလေးတော့ရောက်နေပါနဲ့သိဆက်မှတ်ပါဘလောဝတ္တနာညာအာကုံတော်တဲ့ဒီပြည့်စုံတော်တဲ့ဒီဆက်မှတ်ပါလို့ဒီလိုဆိုလို့လေအဲ့ဒါကသမာဓိဥပဒနာနုက္ခိတာသဟောတိတဲ့မူလစပြောထားတဲ့ဥပဒနာသမာဓိဟာ အောက်ပိုင်းညာလေးလောက်မဟုတ်ဘဲနဲ့ပေါ့လေစေပိုင်းဥပဒနာညာဘလောဥပဒနာညာလေးတစ်ဆင့်နဲ့တစ်ဆင့်ရစ်ကျက်ကျိုးတယ်ပြည့်လုံသွားတဲ့အထိပေါ့အားထုတ်ရမယ်အမျိုးမညာအစပြီးတော့တခါတည်းဟိုမှာအဲယုံနာတော့ချုပ်ငင်းနဲ့နေပါပေါ့လေမျက်မှောက်ပြည့်တဲ့အထိယုံနာတော့ချုပ်ငင်းနဲ့နေပါကိုမိညာကိုညာနဲ့မျက်မှောက်ပြုပြီးတော့ဒီမှာမေတ္တမာတိကိုသမာတိမေတ္တညာကိုပညာအကျိုးအမြတ်တွေဆက်သွားတဲ့အထိ အဲ့ဒီရှိဘလောဥပဒနာဉာဏ်ကြီးလည်းပဲအားကောင်းပါစေတဲ့ဘလောဥပဒနာဉာဏ်ကြီးအားကောင်းအောင်ပြည့်စုံအောင်ပြုလုပ်ခြင်းအပြင်ခုနစိုက်ကြိုးထားတဲ့ဥပဒနာတမာတိရှိမျိုးစီကြီးကဖွင့်ထားပါစေတဲ့ဒီလိုကြားကြည့်ကြလို့ကဖွင့်ထားပါလေအဲ့လိုထားတာဆရာကဧဝအနုဒိတတဒုက္ခသာသိပ္ပမေဝဝတ္တိတဝါအလပဒါနာဝိယဣမေဟိဒီလာတိအနုဒိတတ ေဝံဤတို့လောကိတတဒေဝံဤပြောခဲ့တဲ့ဤအတိုင်းအလောကိတတလိုသလိုချင်းရောက်ထောက်ပံ့တိုက်ဆောင်ရရသောဒုက္ခကစိတ်တည်ဤခိဗ္ဗမေဝမကြမ်းမကျင်ဆုံးလင်စွာသာလျှင်ဝိတ္တဝါရှိခွာ၍ဖလပဒါနာဝိယအတိကိုပေးတဲ့ကဲသို့ဝါဝေဝေခါစားနဲ့အတိကြီးတဲ့ကဲသို့ဤမေဒီလာဒီဒီလာအစရှိသည်တို့ဖြင့်ဝါဤတိလသုဒ္ဒသာသစ္စာ သမထဝိပဿနာတရားတို့ဖြင့်လောကိတတာရှင်းရောက်ထောက်ပံ့ဆောက်ရှောက်အပ်သောမူလတမ္မာဒိဋ္ဌိယာတရားဌာနမှာဥပဒနာယောဂီအနေနဲ့စရောက်လာပြီးတော့ပထမစပြည့်လိုက်တဲ့မူလဥပဒနာတမ္မာဒိဋ္ဌိရှိစိတ်ပါမေဝမကြာမတင်ဆောတင်ကားကြွားကားလင်းမေတ္တဝတိနဘလောဥပဒနာတမ္မာဒိဋ္ဌိပြည့်စုံပြီးတော့ ဖြစ်ပေါ်လာတဲ့အရိယာမေသွားဖြစ်ဟောအရိယာမေနဲ့ဆက်တဲ့ဖြင့်ဝတ္တိတဝါကြီးထွားရသစ္စာတဲ့သစ္စာရုပ်ကျကြီးထွားရစေတုမုတ်တိဉာဏ်မုတ်တိပလပဒါနာစိတ်ရဲ့ဣတိတာမှာလွတ်လပ်ခြင်းပညာရဲ့ဣတိတာမှာလွတ်လပ်ခြင်းခေါ်တဲ့အကျိုးပေးမှုကိုဝါမေဖို့တမာရီအတိအပွင့်အကျိုး မဲ့ဖို့ပညာအတိအပွင့်ရုပ်ကင်းမှုကိုဝိတိတပံသိတယ်လားဤတဲ့ဟောသိပါလေတဲ့အဲ့ဒီထားတာဆရာကဒီကုန်းချုပ်ပြီးတော့ပေါ့လေအခုဒီနာကိုအဆုံးသတ်ပြလိုက်ပါလားတော့ဒီနာကတော့ဒီမှာလေးရင်တော့ပြီးတော့ပြီအဲ့တော့ဘုန်းကြီးတို့ကအခုတရားအထုတ်ရတယ်ဆိုတာဟာစက်ကျုံးရသမားလို့သဘောထားပြီးတော့ပေါ့လေဒါလောက်ပါလားဒါဥပမာနာဥပနိယတွေနဲ့ဖြည့်ချင်းပြီးတော့သွားတယ်အဲ့တော့ဥပမာနဲ့ဥပနိယဖြည့်ချင်းပြီးတော့သွားတဲ့အချက်တွေကိုဘုန်းကြီးတို့ယောဂီများ သိနာလည်ပြီးတော့ပေါ့လေကိုပြိုးထားတဲ့ဥပဒနာသမာဓိဟာအကြောင်းအချက်၄မျိုးနဲ့ထောက်ပံ့တောက်လျှောက်ကူညီအာရပါမှဒါကြီးဖွင့်ပြပြီးတော့မတိဖို့ကြီးတွေမေတ္တမာတိကိုသမာတိမေတ္တညာကိုပညာအတိအပွင့်ကြီးစားရမယ်ဆိုတော့အဲ့ဒီအကြောင်းထောက်ပံ့လေးတွေပြည့်စုံဖို့ညာပေါ်ဒီဘုန်းကြီးတို့လုပ်ပြရမှာဒီလာတွေပြည့်စုံရမယ်လိုအပ်တယ်လို့တရားလည်းပဲကျမ်းနာရမယ် အထုပ်လူလက္ခဏာမှာမကျင်းတဲ့စက်ကလေးတွေရှိလို့ရှိရင်လည်းပဲမေးရမယ်များရမယ်အာမနာရဘူးရလို့တဲ့ပုဂ္ဂိုလ်များလည်းပဲဒီချက်ဒီချက်တော့လိုအပ်တာပဲဆိုပြီးတော့ဗောလေရှင်နေကြည့်ပြီးတော့လည်းပဲရှင်းပြရမယ်သိပြရမယ်ဒီလိုလုပ်ရပါလေအမြဲမပြကိုယ်နဲ့ဆက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့မှတ်နိုင်အောင်လို့ကျောင်းရဆိုင်အကူတကြီးကျောင်းရဆိုင်ကိုရှိရမယ်တတိလည်းပဲအမြဲခံနေမှာပဲကျောင်းရဆိုင်တတိအမြဲခံတတိအမြဲခံလို့ရှိရင်တတိချက်မရအောင်နဲ့မှတတိစိုက်ကြပြီးတော့ သမာဓိတွေဖြစ်နေအောင်ဒီနည်းနဲ့ပဲသမထတွေဖြစ်နေနော်မပြတ်မှန်းနေလို့ရှိရင်မပြတ်သမထတွေဖြစ်နေသမထတွေဖြစ်နေလို့ရှိရင်ခုနကိလေသာပေါင်းမြင်နေတူတဲ့ကိလေသာတွေနှုတ်ပြနေတာပဲပောက်ခွင့်မပေးဘူးမမလို့ရှိရင်ကိလေသာဘုံမီးပေါ့ဒီရထားတဲ့ယုံနာခန္ဓာဟာကိလေသာတွေရဲ့ပောက်ခွာရနေနေကိလေသာဘုံဖြစ်တာပေါ့မပြတ်မလားရှုမှနေတော့ယုံနာကွဲမှုကအစအတိပညာတွေဒီပေါ်မှာသိထောင်းလာတဲ့ ဘာဖြစ်လို့လဲမှတ်မှုကဥနေတာကိုလက်ဝဲမှတ်နေတော့မားရကောင်းသွားပြီဆိုလို့ရှိရင်စိတ်ကြီးကြည်လင်တက်လာပြီယုံနာကွယ်မှုကစားအတိပညာတွေယုံနာပေါ်မှာပဲပေါက်လာတာလေအဲ့ဒါပညာဘူးဖြစ်လာတယ်အဲ့ဒါတရားတို့ရတယ်ဆိုတာမှကတော့မိမိပိုင်ဆိုင်ရဲ့ညီွက်မှာအတုံးမချဘူးဆိုလို့ရှိရင်လက်ကားကပေါင်းနေပြီးပေါက်ခံရပြီးတော့အချင်းကြီးဖြစ်ခံရတာပဲအဲ့ဒါရထားတဲ့ယုံနာခန္ဓာဟာဘာမှမလုပ်ရင်ဘာမှမဖြစ်ဘူး ခုနပိုင်ထားတဲ့မြေပွဲကလေးကိုအတုံးမချဘူးဆိုလို့ရှိရင်တော့ပေါင်းမိနေလကားလည်းပေါင်းနေတာပဲလကားလည်းမြေလည်းတိမ်ပေါ်သွားနေတာပဲအတုံးချတတ်တဲ့ပုဂ္ဂိုလ်ကတော့ခုနမျိုးစပြီးတော့တွေးတဲ့ခြင်းကစားပြီးတော့လောဘတလို့ပေါ်ပြီးခြံခတ်တယ်လိုလိုယူလောင်းပေးတယ်အမိကလေးပါဠိသွားအောင်ဆိုပြီးတော့ဆွတ်ပြီးတယ်ကိုမကြရအောင်ဆိုပြီးတော့ကာကွယ်ပြီးတယ်ဘုဒ္ဓဆူရှင်ကိုကာကွယ်ဆူပြီးပါဠိခြံပြီးတယ်ကိုကြလို့ရှိရင်လည်းဖေကတုတ်တင်ပေးတယ်ရှင်းမှုအမြင်လေးတွေလည်းဆိုင်လာပြီဒီလိုမျိုးပဲဆိုင်လာပြီဆိုလို့ရှိရင်လည်းဒါတွေလည်းပဲ အဲတုတ်တွေရှင်းနေသေးတယ်ပေါင်းတင်သေးတယ်လုံးလုံးလုပ်ပြီးတော့ဒီတစ်ပင်ကတပြည့်ပြည့်ပုံပြောပြီးတော့နောက်ဆုံးပွင့်ပြီးလာတယ်ပွင့်ပြီးစားတယ်ဒါလိုပဲအခုရထားတဲ့ခန္ဓာကိုယ်ညှိွက်ထဲမှာဘာမှမလုပ်ဘူးဘာမှမဖြစ်ဘူးဒီလားကသာဘာမှမလုပ်ဘာမှမဖြစ်ရှိနေတာတွေကလည်းကားပေါင်းနေတာပေါင်းနေတာပုတ်ထားမယ်မိုးထားမယ်ဆိုင်ထားမယ်ညာကြီးတမဆိုင်ထားတော့ဘယ်ဒီဘုရားပုံပြနိုင်မှာမလဲဘဝမပုံပြဘူးဆိုလို့ရှိရင်တော့ဒီမပုံပြတဲ့ဘဝနဲ့တော့လို့ရှိရင်ဆင်းရဲကြီးတယ် အဲ့တော့ဘုရားပုံသေးသေးဆိုပဲဘာမှမလုပ်ဘူးဘာမှမဖြစ်ဘူးကိလေသာပေါင်းမနေတာပေါက်တာပဲအဲ့တော့သီလအမာဂသီလကစပြီးတော့ခုနသုတနုပ္ပိဒ၊ဒါကျဇာနုပ္ပိဒ၊သမထနုပ္ပိဒနောက်ဆုံးဥပဒနာနုပ္ပိဒတဲ့အဲ့ဒီနုပ္ပိဒအင်းရှင်းရောက်ထောက်ပံ့မှု၅မျိုးနဲ့ပေါ့လေရှင်းရောက်ထောက်ပံ့ပြီးတော့ပေါ့လေမိမိရထားတဲ့ခန္ဓာကိုယ်ညီဘက်ပေါ်မှာစိုက်ကြိုးထားတဲ့ဥပဒနာသမာဓိတိဒဇာဒဇာဖွံ့ဖြိုးပြီးတော့နောက်ဆုံးအပွင့်အတိကိုစား အဲစားရလောက်တဲ့အဖြစ်ပေါ့လေအားစိတ်ခွန်ဆိုင်တဲ့ကျူးစာပွားများအတုကိုအများကြီးလိုအပ်ပါတယ်အဲ့ဒီကျူးစာပွားများအတုခြင်းအချင်းဒီကုသာသနာတော်ကိုကြိုးကြိုက်တဲ့အခါမှာမိမိရရှိထားတဲ့ခန္ဓာကိုယ်ဟာကိလေသာတို့ရဲ့ပောက်ပွားရာကိလေသာဘူမိအဖြစ်စေပဲနဲ့ဒီလည်းချင်းအပင်နဲ့ဆက်တဲ့ကိလေသာဘူမိမဖြစ်စေပဲနဲ့ဉာဏ်ဆွဲမှုကအစဝိပဿနာဉာဏ်ပညာတွေ ပုပ္ပယဌာနဒီရမှာတစ်ချိန်ဆက်ပြီးတော့မေတ္တညာဘုပ္ပညာဒီပုပ္ပယဌာနဖြစ်အောင်ကျိုးစားပွားများအထုနိုင်ကြပါစေ။